ရှင်ယာကုပ်ဩဝါဒစာ အခန်းကြီး1အငယ်1မှ4ဖျားသခင်နှင့်အရှင်ယေရှုခရစ်၏ကျွန်ငါယာကုပ်သည်အရရတု၌ကွဲပြားသော12ပါးသော အမျိုးတို့ကိုမေတ္တာနှင့်ကြားလိုက်ပါ၏ငါညီကိုတို့တင်တို့၏ယုံကြည်ခြင်းကိုစစ်ကြောစုံစမ်းခြင်း အရာသည်တီးခံခြင်းကိုတိုးပွားစေတတ်သည်ဟုတိမှတ်လျက် အထူးထူးပြားပြားသောစုံစမ်းနှောက်ယှက်ခြင်းနှင့်တွေ့ကြုံသောအခါဝမ်းမြောက်เสียအကြောင်းတက်တက်ဖြစ်သည်ဟုမှတ်ကြလော့တင်တို့သည်အလင်းမချို့တဲ့ဘဲစိစက်စုံလင်မိအကြောင်းတီးခံခြင်းစိတ်သည်အကုန်စင် ပြုပြင်ပါစေအငယ်9မှ10တင်တို့တွင်ဇုံတယောက်သောသူသည်ပညာကိုလိုလျင် ကဲ့ရဲ့ပြစ်တင်ခြင်းကို ပြုတော်မူပဲ ခတ်သိမ်းသောသူတို့အားစေတနာစိတ်နှင့်ပေးသနားတော်မူသောဘုရားသခင်ကိုတောင်းစေ။တောင်းလျှင်ရလိမ့်မည်။သို့ရာတွင် တွေးတောခြင်းမရှိဘဲယုံကြည်သောစိတ်နှင့်တောင်းရမည်။တွေးတောခြင်းရှိသောသူသည်ကား၊လေခတ်၍လှုပ်ရှားတတ်သောလှိုင်းတံပိုးနှင့်တူ၏။ထိုသို့သောသူသည်စိတ်နှစ်ခွရှိသောသူ၊ပြုလေသမျှတို့၌မတည်ကြည်သောသူဖြစ်၍၊ထာဝရဘုရား၏လက်တော်မှတစုံတခုကိုရမည်ဟု မထင်မမှတ်စေနှင့်အငယ်ကူမှဆက်တဲ့အောက်ရှိုးနှိမ့်ချသောကြီးကိုသည်မိမိချီးမြှောက်ခြင်းအရာ၌ဝါကြွားဝမ်းမြောက်စေငွေရတတ်သောညီကိုသည်မိမိနှိမ့်ချဆင်းရဲခြင်းအရာ၌ဝါကြွားဝမ်းမြောက်စေအကြောင်းမူကားသူသည်မျက်ပွင့်ကဲ့သို့ဖောက်ပြန်ခြင်းသဘောရှိ၏နေသည်ပူသောအရှိန်နှင့်ထွက်သောအခါမျက်ပင်သည် တွေးချောက်ခြင်းသို့ရောက်၍အပွင့်လဲကျွေတတ်၏တင့်တယ်သောအသွေးအဆင်းလဲပျောက်ပြက်တတ်၏ထိုနည်းတူငွေတတ်သောသူသည်မိမိအမှုရာတို့၌ညှိုးနွမ်းပျောက်ပြက်ခြင်းသို့ရောက်တတ်၏အငယ်၁၂မှ၁၈စုံစမ်းနှောက်ယှက်ခြင်းကိုတီးခံသောသူသည်မင်္ဂလာရှိ၏အကြောင်းမူကားစစ်ကြောစုံစမ်းခြင်းကို ခံပြီးမှ သခင်ဖျားကိုချစ်သောသူတို့အားဂတိထားတော်မူသောအသက်တရဖူကိုရလိမ့်မည်အပြစ်သွေးဆောင်ခြင်းကို ခံရသောသူမည်ဒီကားဘုရားသခင်သည်ငါကိုသွေးဆောင်တော်မူသည်ဟု မပြောစေနှင့်မကောင်းသောအရာသည်ဘုရားသခင်ကိုမသွေးဆောင်နိုင်ရာကိုယ်တော်သည်လည်းအဘယ်သူကိုမျှအပြစ်သို့သွေးဆောင်တော်မမူမိမိတက်မဲ့သောစိတ်ဆွဲငင်ဖျားယောင်းခြင်းကို ခံတော်သူမည်ဒီကားအပြစ်သွေးဆောင်ခြင်းသို့ရောက်တတ်၏ တတ်မဲ့သောစိတ်သည်ပရိဒရေယူ၍ဒုစရိုက်ကိုဖွာတတ်၏ဒုစရိုက်သည်လည်းပြည့်စုံလျင်တေခြင်းကိုဖွာတတ်၏ငါချစ်သောညီကိုတို့အလွဲမြူကြနှင့်ကောင်းမြတ်စုံလင်သောစုကျေးစု ရှိသမျှတို့သည်အလင်းတို့၏အဖထွန်တော်ကတက်ရောက်သည်ဖြစ်၍အထက်အရမှ လာကြ၏ထိုအဖသည်ရွေလျော့တိမ်ငင်းခြင်းမရှိပြောင်းလဲခြင်းအရေးနှင့်ကင်းလွတ်တော်မူ၏နေမိတသရဝါတို့တွင် ငါတို့သည်အတူးသီးသောအသီးကဲ့သို့ဖြစ်စေခြင်းငှါသမ္မာတရားစကားအားဖြင့်မိမိအလိုတော်အတိုင်းငါတို့ကို ဖြစ်ဘွားစေတော်မူ၏။19သို့ဖြစ်၍ငါချစ်သောညီအစ်ကိုတို့၊ခပ်သိမ်းသောသူတို့သည်နားကြားခြင်းငှါလျင်မြန်ကြစေ။စကားပြောခြင်းငှါ၎င်း အမျက်ထွက်ခြင်းက၎င်းနှေးကြစေ။လူ၏ဒေါသမျက်သည်ဘုရားသခင်၏ဖြောင့်မတ်ခြင်းတရားကို မပြုစုတတ်။ထိုကြောင့်ခပ်သိမ်းသောညစ်ညူးခြင်း၊မနာလိုသောစိတ်လွန်ကျူးခြင်းကိုပယ်ရှား၍၊သင်တို့စိတ်ဝိညာဉ်ကိုကယ်တင်နိုင်သော အထဲ၌စိုက်ပျိုးသော နှုတ်ကပတ်တရားကိုနူးညံ့သိမ်မွေ့သောစိတ်နှင့်ခံယူကြလော့။ကိုယ်ကိုကိုယ်လှည့်ဖြား၍နှုတ်ကပတ်တရားကို နာရုံမျှသာပြုသောသူမဟုတ် တရားကိုကျင့်သောသူဖြစ်ကြလော့။တရားကိုမကျင့်ဘဲနာရုံမျှသာပြုသောသူမည်သည်ကား၊မှန်၌မိမိပကတိမျက်နှာကိုကြည့်သောသူနှင့်တူ၏။အကြောင်းမူကား၊ကိုယ်ကိုကိုယ်ကြည့်ပြီးမှအခြားသို့သွား၍မိမိအဆင်းသဏ္ဌာန်ကိုချက်ခြင်းမေ့လျော့တတ်၏။လွှတ်ခြင်းနှင့်စပ်ဆိုင်၍စုံလင်သောတရား၌စေ့စေ့ကြည့်ရှု၍တည်ကြည်သောသူမူကား၊တရားနာ၍မေ့လျော့သောသူမဟုတ်။အကျင့်ကျင့်သောသူဖြစ်သဖြင့် မိမိကျင့်သောအကျင့်၌မင်္ဂလာရှိသောသူဖြစ်၏။26သင်တို့တွင်အကြင်သူသည်သီလဆောက်တည်ဟန်ပြုသော်လည်း၊မိမိနှုတ်ကိုမချုပ်တည်း၊မိမိနှလုံးကိုလှည့်ဖြား၏။ထိုသူ၏သီလသည် အချည်းနှီးသက်သက်ဖြစ်၏။ခမည်းတော်ဘုရားသခင်ရှေ့၌စင်ကြယ်သန့်ရှင်းသောသီလဟူမူကား၊မိဘမရှိသော သူငယ်တို့နှင့် မုတ်ဆိုးမတို့သည်ဆင်းရဲခံရသောအခါသူတို့ကို ကြိရှုပြုစုခြင်းကိုယ်တိုင်လည်းလောကီအညစ်အကြေးနှင့်ကင်းစင်အံ့သောငါစောင့်ရှောက်ခြင်းပေသည်